လုပ်ခဲ့တဲ့ကြံများကအရေးရှိမျိုးအကြောင်းပေါ့နည်းနည်းလေးတိုးချဲ့ပြီးတော့ရှင်းလင်းရတာဒိဋ္ဌုံမတကဒိဋ္ဌိရောက်တော့ပါယူဆလွယ်မှာမှုတော့ဒီရဲ့စိတ်ကိုထိမ့်နေသိရရှိပြီးတော့ ယူနန်သူပေါ့အဲဒီဒိဋ္ဌိကိုတော့ယူဆမျိုးမျိုးတွေကိုတော့သံဃာများမှာ62ပါးတော့ရှိရလို့အဆိုရှိပါတယ်အဲ62ပါးဟာ62ပါးမှာဘယ်လိုဥစည်းဥကံလဲဆိုတာတော့ဖိုက်ကြပါ ရှင်းနေကြတာပါပေါ့သူဤဥပါယကိုဖြုတ်လိုက်လို့ရှိရင်ကျန်တဲ့နောက်လိုက်ကြလည်းပဲအလိုလိုပြုတ်ပါကုန်လေဒါလေးတွေပြောရမှာပေါ့ဒီဝအတ္တအစွဲဖြစ်ရတာတရားမှတစ်ချက်ဆက်ပြီးတော့ပရမအတ္တအစွဲဖြစ်ရတာတွေကတော့နာနဲ့ယုတ်ကိုသူဖြစ်ဆက်လိုက်ပြီးတော့မရှိလို့မကွဲတာ နာနဲ့ရုပ်တရားတွေအချင်းချင်းပေါင်းစပ်ပြီးတော့ဖြစ်ပေါ်လေကိုရှုနေရင်ကမတိလို့ဖန်ဆင်းရှင်မဟာဇမကြီးထည့်ပြီးတော့အခုအထိစိတ်ဖန်ဆင်းရှင်အာဟုရိတနာဖန်ဆင်းရှင်ရှုလို့ရလူရတဲ့ဆာပါလေဖန်ဆင်းရှင်ရဲ့အလိုတော်ရရှိရတဲ့ဆာပါလေဒီနေ့က ဇီဝအတ္တနဲ့ပရမအတ္တပါသူတို့ရဲ့သူတို့ကျမ်းဂန်အရာပေါ်အည်တွေးနေတယ်ထုတ်ပြပြီးပါပြီအဲဒီဇီဝအတ္တအစွဲပရမအတ္တအစွဲကြောက်ခုကတော့နာမည်ရုပ်ခွဲနာမည်ရုပ်အချင်းချင်းကြောက်စုစစ်ဆက်ပေါ်နေပါလိမ့်အဲဒါလေးဒီကြောက်ရမယ် နာနဲ့ယုတ်တရားတွေဟာတော်ရချုပ်ပါမှာပေါ့လေအမြဲမပြတ်ရှင်းရဆက်ဆက်ပြီးတော့ဖြစ်ကြပါတယ်ဒီကမြင်တဲ့အခါနားကြားတဲ့အခါစသည်ပေါ့လေသိရှိကမြင်တဲ့ကာလဟာနာနဲ့ယုတ်တရားတွေပေါ့ဆက်ပြီးတော့ဖြစ်ပုံကတော့ ရှိရဌာနမရှိအရှိတရှိရဟုတ်ရှိရအရှင်းရှိရအရှင်းအယောင်ရှိရဒါကယုတ်တရားတွေဟောဒီလိုရဲ့စတဲ့တရားတွေပါမြင်တွေ့တာရှိတယ်မြင်တွေ့တာရှိတယ်မြင်ခံစားတာရှိတယ်ဒါကနတ်တရားတွေပါသဘောတူပေါင်းစားနိုင်လို့ရှိရင်နေရာဌာန မျက်စိအကြည့်ကလည်းမြင်စရာအချင်းအရာတခါရုပ်ရုပ်ပြစုကျန်ကတော့လည်းကြာရူပခန္ဓာပါမျက်စိကြည့်ရမှာပဲကလစီကြီးပေါင်းစပ်ပြီးတော့နေတာအများကြီးပါပဲအချင်းကလည်းပဲဒါဒီကလစီကြီးအများကြီးပေါင်းစပ်နေတာရှိပါတယ်။ဒါရုပ်ခန္ဓာခေါ်တာပါပဲ။ရုပ်လိုပဲဆိုကြပါစို့။ မြင်တွေ့တာရှိတယ်မြင်တွေ့တာရှိတယ်မြင်ခံစားတာရှိတယ်ဒါကနတရားအစစ်ဒီတော့ကောင်းရလို့ရှင်ရုပ်နဲ့နာနာနဲ့ရုပ်ပဲဒါပဲရှိရနာကြားတဲ့ခါကလည်းနာနဲ့ကြားရဲ့သံဃာရုပ်ကြားသိတာကြားတွေ့တာကြားခံစားတာကနာဒါလည်းသိစားနေတယ်နှာခေါင်းနဲ့ခါမှလည်းနှာခေါင်းနဲ့ နှာခေါင်းကြည်ရနဲ့အနတ်တွေကရုပ်နာကြည့်တာနာတွေ့တာနာခံစားတာဒါကနာဒါစားကြည့်တဲ့အခါမှာလည်းနာနဲ့ရုပ်နဲ့နာနဲ့ရှင်းစားတယ်ဒါကြည့်ရတာဘုံမှာဖတ်ဖတ်ကလေးရှိတော့အရာသာကိုလက်ခံဖိုင်နေတော့အောင်အကြည့်တတ်ပြီးပြတ်နိုင်တယ်အဲမှာအာဟာရကဇာဘောရောက်လာပြီဆိုလို့ရှိရင်အာရုံနဲ့ သမားလိုက်တဲ့အခါကျတော့ကျော်သွားတော့ဟောအရသာကြီးထွက်တယ်။ဒီစေသဗ္ဗအနန္တအရသာ၆ပါးတစ်ခုခုပေါ့။အဲဒါကယုတ်။အရသာတိတော်တာလေးရှားပေါ်မှာအရသာနဲ့စိတ်နဲ့ဆုံပြီးတာလေ။အရသာအကောင်းအဆိုးအလိုက်ခံစားမှုဖြစ်ပုံလေးပေါ့။ဟုတ်။အရသာတိတာအရသာထိတာတွေ့တာပေါ့လေခံစားတာပေါ့လေ။ဒါတရားတွေ ကိုယ်ကကြည့်တဲ့အခါမှာလည်းပဲရုပ်နဲ့နာနေထင်ရှားနေတယ်။ဒီလိုလုံးသိတာစုပြည့်တဲ့နေရာဌာနတိုင်းမှာပြတ်သွားပြီးတော့နေတဲ့အတွေ့အကြုံတွေကိုလက်ခံဆိုင်ရနိုင်လို့တဲ့မာကျောတဲ့သဘောပြောရတဲ့သဘောသုံးဖို့စမ်းတဲ့သဘောလူတဲ့သဘောပူလွေးအေးပေါ်တဲ့သဘောတောင်းတင်းလှုပ်ရှားတဲ့သဘောသူရိယာကောင်းတဲ့ဓာတ်တွေဘုရားဝါယုတ်တွေကို သက်ခံဆိုင်နိုင်လောက်တဲ့ဒီသက်ဒီတစ်ပုံလုံးပြတ်နိုင်တယ်။အဲဒီလာဖြီးပါတာဖြည့်ကြရတာပါလေ။ဟမ်ဖြည့်ပြီးသွားတာလေးပေါ့လေ။မာတိပြောတိ၊ဉာဏ်တိလူတိပူတိအေတိတောက်ပူတိအေတိလူအေတိပေါ်တိပေါ့လေ။တောက်တိတင်းတိလှုပ်တိပေါ့လေ။ဒီလေးတွေဖြစ်သွားတာ။ဟမ် ဖြစ်ကြည်စိတ်တွေပါလေဆရာတော်ကအာယုနဲ့စိတ်ရဲ့ပေါင်းစုံတာလေးကောင်းတဲ့အာယုမကောင်းတဲ့အာယုလိုက်ခံစားမှုခံစားမှုဖြစ်တာလေးပါဖြစ်ကြည်စိတ်ဖြစ်ကြည်တဲ့သဘောခံစားရတော့လားနာမောတရားထုတ်ရတာတော့ဒါတွေကထေရှားလို့ထေရှားတာလို့ပြောတော့ပြီးတော့နည်းနဲ့ဆက်လို့ရရည်ရှိကုသ္တကကြည်တဲ့အခါမျိုးမှာလည်းပဲ ရုပ်နဲ့နာနဲ့ချိန်ရှားနေတယ်မနောဒဝရခေါ်တဲ့ရှင်ယုံနဲ့တဘောပေါ်လေဘွေစိတ်အရှင်ကြီးဓမ္မနောဒဝရစိတ်ကြရရအာယုန်တွေကိုလက်ခံဖတ်ယူတာဌာနနှလုံးဓာတ်လည်းပါပါတယ်နောက်တိုင်းလို့ဆိုလို့ရှိရင်တော့ဘုံတော့ brain ပေါ့ပြီးတော့မှာတော့ဆိုလို့ရှိရင်နှလုံးထာရဝတ္ထုဆိုတာပါလေ အဲဒီမှာလာပြီးတော့စိတ်ကူးရရအာယုံလေးပေါ့စိတ်ကူးရရရအာယုံလေးကတော့စုံလို့ပဲရုပ်တည်းလည်းရှိတယ်နာရီလည်းရှိတယ်ပြညာတည်းလည်းရှိတယ်အတိတ်လာကပြစ္ဆုတ်ပါစုံလို့ပေါ့လေဒီမှာဟင်းဟိုဘုရားဟာလေးလာပြီးတော့ဒီမှာစုံနေတာပါစိတ်ကူးရရအာယုံလေးပေါ့ဒီစိတ်ကူးရရအာယုံလေးကခုနမလို့တော်တာမှာလာပြီးတော့တိုက်ခိုက်ပေါ်လို့ရှိရင်စိတ်ကူးတည်နေဖြစ်တော့ ဆံစီဒီလေးရောလေရင်လျောက်ကြားလျောက်နံလျောက်စားလျောက်ထိလျောက်တိတိတော်တဲ့ကြံတိတော်ရေးစစ်စစ်တော့နံတရားတွေခရီးစိတ်စားရတယ်ဇော6ပါးမှာအယုံ6ပါးလာပြီးတော့တိုက်ခတ်ပေါ်တိုင်းရှိသည့်ဇာတိနန္တိစာတိဖြစ်သည့်စိတ်ကူးသည့်ဟောဒီမြေပိစာတိရေခန္ဓာစာတိဟောဒီယုံနာတရားတွေဟောဒီတရားထုတ်တဲ့ခါမှာတော့ဒီလောက်ပဲ ခွဲပြီးတော့ကြည်လာရတာပါပဲတိတက်ကိုတော့မလိုပါဘူးဆရာကရုပ်နဲ့နာတရားကြီးခြေရှားနေဖို့ပေါ့ဒီနေ့တော့တရားကြီးခြေနဲ့မှာဥဒိပြီးတော့ဖြစ်ပေါ်သိရှိသူတို့စိတ်ခိုင်လိုက်ရှိရတာဖြစ်ခိုင်ရှိမှတဘာဝမြင်ပြီးဆိုတာပေါ့ရေခိုင်ကြားလိုက်စတယ်ပါတော့တကယ်ရှိရတော့ပဲတိုက်ရှိလို့ရှိရင် အားဆိုင်ရရှိပါကြလို့ရှိရင်သမာဓိတွေရလာတဲ့အခါအမှယုတ်တနေပြီလားပဲနောက်ယုတ်နေပြီလားပဲနောက်နာတရားပြီလားပဲနောက်ယုတ်နေလားတွဲပြီးတော့ဖြစ်ပေါ်လေးတွေပြီလားပဲယုတ်နာကြီးကွဲလာပါပါလေတော့ယုတ်နာကြီးကွဲပြီဆိုလို့ရှိရင်ခန္ဓာဒီယုတ်နာအပြင်တတိအပေါ်မရှိဘူးဆိုတာပါလေအတိတ်ရှိနေတဲ့အကောင်လေးဆိုတာလည်းဒီထဲမှာမရှိဘူးဆိုတာရှိတာကတော့တကယ်ယုတ်နာပဲဆိုတာပါလေ ကွဲပြီးသွားတာလည်းကတော့ဇီဝအတ္တအစွဲပေါ်ရင်ရှုပ်သွားဖြစ်ပါလေ။ဒါကစာဝစာဝလက်တွေနဲ့ပေါင်းဆိုင်ပြီးကြည့်ရမယ်။ဆက်ရများမှာဓာတုဆိုတဲ့ဒီကားလေးကျွန်တော်တုံးထားပဲ။ဓာတုဆိုတာတဘာဝအဖြစ်ကြီးကိုယ်စီကိုယ်စီတဘာဝအဖြစ်ကြီးဆောင်ထားတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။ သူသဘောသူဆောင်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်သူသဘောသူဆောင်တယ်ဆိုတာကဆရာဆရာနာမည်ရုပ်တရားတွေဟာသူသဘောလက္ခဏာလေးအတီးတီးရှိတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲဒီသဘောလက္ခဏာလေးဟာသူ့အနေနဲ့သူအသောတတိလှုပ်ဆောင်ရဲ့ကိစ္စရှိတယ်ဆိုရဟာဒီလိုပဲကြပါတယ်သူတို့ဟာ အခြေအနေအခြေအရာလေးတွေလည်းရှိနေပါတယ်အဲဒါကိုပဲသူသဘောသူဆောင်တယ်လို့ခေါ်ပါတယ်ဆိုကြပါစို့သင်ရှားဆုံးပြောလို့ရှိရင်သူယောဂီတွေခွေးတို့ပြောတဲ့အစာလေးတွေနားရဲရောက်နေတယ်ယောဂီတွေနားရဲမှာဟုတ်ဇာတိစိတ်ကလေးတွေဖြစ်နေကြနားရဲမှာအစာနဲ့စိတ်နဲ့ဆုံစည်းနေတယ် ခံစားလို့ကောင်းမကောင်းဆိုတာလည်းဖြစ်နေတာပါပဲထားပါတော့ကြားတဲ့ခိုက်ကမှာသတ္တဝါက၃မျိုးရှိတယ်တိအခန္ဓာဒီအတိုက်တာနဲ့၃အပွင့်တတ်ခန္ဓာအတိုက်တာပွင့်တယ်လို့၃မျိုးရှိတယ်ခန္ဓာဆိုတာကအယုန်တိုက်ခတ်ပေါ်ရာကိုခန္ဓာလို့ခေါ်ပါတယ် မှတ်ကြတိတဲ့ခိုက်တာဆိုလို့ရှိရင်နာဟာအတန်ရိုးစုံတိုက်ခတ်ပေါ်ရာဌာနသာခန္ဓာလို့ခေါ်ရတယ်။ဒီမှာပဲနားမှာပဲလာလာပြီးတော့အတန်လိုက်နေတိုက်ခတ်ပေါ်နေတာပဲဒီမှာအဲဒါခန္ဓာအတန်လိုက်နေလာလာပြီးတော့ဒီမှာတိုက်ခတ်ပေါ်နေအတိတ်ကပေါ်နေလာလာပြီးတော့တိုက်ခတ်ပေါ်နေတာ။ဟင်းဒီပါဖုတ်တိုက်တိုက်ခတ်ပေါ်နေတာ။ဟင်း ဆိုတော့သန္တာတွေကအကြည့်တမ်းမှာလာပြီးတော့တိုက်ခတ်ပေါ်ပြီးဆိုလို့ရှိရင်ရှားကြည့်တဲ့စိတ်ကလေးတွေလည်းပဲအတန်လိုက်တိုက်ခိုက်ပေါ်လို့ရှားရှားရှားရှားနေတယ်အဖွင့်တက်ခေါ်ပါတယ်နားနဲ့အတန်နဲ့စိတ်ထဲမှာသုံးနေတာပါထုတ်တွေ့နေတာအဲ့တော့ဖတ်တာခေါ်တယ်ရှားရှားတွေ့ခံစားတဲ့သဘောကလည်းပဲရှားတွေ့ဒါကြအဖွင့်တက်ခေါ်တာပါပဲ ကြားသိကြားသိကြားခံစားရအပွင့်တာလို့ခေါ်ပါတယ်။ဒီလိုတော့ဒီသူကသူသူကသူဆောင်းနေတယ်ဆိုတော့ဓာတ်တွေပဲတာကြီး။ဒီလိုမှရှားကြည့်ဖို့ဇီဝဓာတ်ဘယ်မှာတွေ့ရလဲ။တသိစီတာဘယ်မှာရှိသလား။ကြားတဲ့တန်တွေမှာရှိသလား။ကြားသိရဲ့စိတ်ထဲမှာရှိသလားအပွင့်တဲ့ထဲမှာရှိသလား။ပွင့်တဲ့တွေဆိုတာကြားသိရဲ့စိတ်ကြားသိတဲ့သဘောကြားခံစားရတဲ့သဘောဒါပဲ။ဒီလို အဲဒီကြားတဲ့ခိုက်ဆံမှာရှိတဲ့ယုတ်တရားနံတရားကြီးခိုးရင်ကလည်းပဲသိရှိနေတဲ့ကောင်လေးမဟုတ်ဘူးအဲဒီမှာလည်းပဲသိရှိနေတဲ့ကောင်လေးမရှိဘူးသာသိရှိစားတာပဲတမသာသဘောနဲ့စဉ်းစားရင်လည်းဒါရှင်းနေပါပြီတော့ထို့တူပဲမြင်စေနံစေစားစေထိစေထိစေမှလည်းအဲဒီလိုပဲခန္ဓာတိုက်တာဖွင့်ရတယ် ခွဲရပါတယ်ဥပမာပြရမယ်ဆိုလို့ရှိရင်အခုကြားတဲ့ခိုက်တာမှာခန္ဓာတိုက်တာအဖွင့်လိုက်ဖြစ်ပုံလေးမဂနီဖိုင်နေရာထဲမှာပြကြည့်အောက်ကလောင်စားလေးထားကြည့်စိတ်ကူစားလေးရှိပါဖြစ်ဖြစ်ပါဟိုနေရာရှိကိုမဂနီဖိုင်ကစူးစီးလိုက်တဲ့အခါကျတော့အားကပြေလာတော့အဲဒီကနေပြီးတော့ လောင်စာမှာသွားပြီးထိတဲ့အခါမှာတရှိရေပေါ်လေးလောက်တော့မျိုးလေးထွက်လာပြီးတော့မိတော့လေးဖြစ်လာတယ်။ဒီဒီမိတော့လေးကဘယ်ကလာသလဲမေးစိတ်ကူကလောင်းနေတော့စိတ်ကူကလောင်စာလေးကဖြစ်လာတယ်ပြောပါပဲ။အဲ့ဒါမဆုံးမဟုတ်အကြောင်းဆုံးမဟုတ်။ဒီစိတ်ကူကြီးပဲ ပရိဟိုင်းနဲ့မတွဲပဲနဲ့လျော်ရှိတယ်လည်းမတွဲပဲနဲ့ထားကြည့်တယ်မလားမိဖေကလာမလဲတရားကလာမှာဒီတော့လျော်ရှိတဲ့အမှားကြီးမတူပိုင်းလျော်ရှိကိုစုယူလိုက်တဲ့အခါကျတော့အပူဓာတ်တွေစုသွားပြီးတော့ဟိုမှာအပူဓာတ်ကစိတ်ကူမှာသွားပြီးတော့ဟတ်တယ်အဲ့ဒါမှမိဖြစ်တယ် ဆိုတော့၄ယောက်ရှိရဲ့နဝကိဖိုင်ယခုပေါင်းဆက်လိုက်တဲ့အခါကျမှဒီအဆက်ကူမှာမိလောင်လာတာကိုအပွက်လက်ကလေးဖြစ်လာတာပါဒီမကိဖိုင်ကအခန္ဓာ၄ယောက်ရှိနေဘူးကအတိုက်တာခန္ဓာတိုက်တာဖြစ်တဲ့အခါကျတော့ဟိုမှာမိအပွက်လက်ကလေးဖြစ်လာတာသပရိကြောင့်ဖြစ်လာတဲ့မေးလို့ရှိရင် ကြောက်ပေါင်းဆိုဖြစ်ရတာပါပဲမကြီးဖိုင်းနဲ့အဲလျောက်ရှိလောင်စာခြင်းပေါင်းဆိုဖြစ်တာပဲဒါပါပဲဒီတော့ဓာတ်တွေပေါက်ဆက်ပြီးတော့ဖြစ်နေတယ်ဆိုတာအမှန်တင်ရှားပါတယ်အဲဒီဓာတ်သဘာဝတွေကိုသိဖို့ကတော့ပထမဆုံးစာအရာပေါ်တည်ရတာသူတို့ကိုသူတို့ဟာတကယ်မှန်ကန်နေတာဖြစ်တော့ ဝိမာအခေါ်နဲ့ဆိုလို့ရှိရင်ပရမတ်ထလို့ခေါ်ပါတယ်မှန်ကန်တဲ့သဘာဝမှန်ကန်တယ်ဆိုလို့ရှိရင်တော့အရှင်းရတဲ့သဘောတွေမှာထည့်ရဖြစ်တော့အဲညတ်သောသဘာဝလို့ဒီဆိုပါတယ်မှန်ကန်တယ်ဆိုတာကစိတ်ကူးစိစားကြံကြည်ရယူရတဲ့အရာမျိုးကတော့မှန်လာရှိတယ်လို့ပြောတာလည်းရှိတာပဲစာပေရယူရတဲ့ဟာမျိုးကလည်းပဲမှန်ရှိတယ်လို့အမှားလည်းရှိတာပါပဲ ဆရာသမားရဲ့အဆိုအမိတ်ရရွေးရဟာရင်းတွေလည်းပဲမှန်တာလည်းရှိတယ်ဖားတာလည်းရှိတာပါပဲဘုရားဟောတဲ့အရာသိတိကြောင်တော့စာပေတက်တဲ့ဆိုလို့ရှိရင်ကိုယ်ကမြင်ဆက်တတ်ရင်အမှန်ရှိတယ်အမှန်လည်းရှိနေတာပဲကိုယ်ရဲ့ဖြစ်မှမှန်တာကိုယ်ရဲ့ဖြစ်မှအပမတ်အဖြစ်ခေါ်ပါတယ်အဲဒါအတ္တပစ္စကလို့ခေါ်ပါတယ်အတ္တကိုယ်တိုင် ကိုယ်တိုင်ပစ္စကညီတော်ရဲ့ရာဟုထုတစ်ခုကိုခါရရှိပါလို့ရင်းလျက်ပါပဲကကွဲပြနေလို့အဲ့ဒီလိုတွေ့တဲ့အတွေ့မျိုးအဲ့ဒီလိုတွေ့တဲ့အစီမျိုးဒါကပရမတ်အစစ်ခေါ်နေတာစေတာကအဖြစ်မဟုတ်တော့ဘူးအငြင်းဖြစ်သွားပြီနော်ပရမတ်စစ်စစ်ကိုဘုရားဟောတဲ့သဘာဝတွေပရမတ်စစ်စစ်သိဝေရတဲ့ ကိုယ်ရဲ့ဒီလေးတွေရအောင်လို့သူတို့ဖြစ်ဆက်ဖြစ်ဆက်မှလိုက်ပြီးတော့အခုလိုအားစိုက်ပြီးတော့ဆွေးနွေးဆိုရှိရတာပဲတိစ္ဆာနေနဲ့ဒီရတဲ့ဥမာပြောရမယ်ဆိုလို့ရှိရင်နောက်တစ်ခုဆိုကြပါဆိုမမကနေပြီးတော့ထိုင်ချတယ်ထိုင်နေထိုင်နေဆိုတော့အဲ့ဒီထိုင်တဲ့ကနေ့မှာလည်းနားလည်းရုပ်ပြရပြီးပေါင်းစားပြီးတော့ရှိနေတယ်လေ ထိုင်ရတဲ့စိတ်အစဉ်ကရှိနေတယ်လေ။သဏ္ဍာန်တရားစုပဲ။ထိုင်တဲ့ရုပ်အစဉ်ကရှိနေတယ်လေ။အောက်ကိုလေးပြီးတော့တောင်းတင်းပြီးတော့ကြကြသွားတော့အောက်ကိုဒီစိတ်တွေရှင်းကြသွားတယ်။ဟမ်။သယုတ်တရားစုလေနာမည်ကိုတွဲချနေတယ်လေ။မတ်တဲ့ဘာမှတတိရှိဘူးဆိုလို့ရှိရင်တော့အဲ့ဒါမတည်ဘူးပေါ့ငါကပဲထိုင်တာပဲဆိုတော့ဖြစ်သွားမှာပေါ့ နာကောင်လေးရပဲအကောင်ကြီးရပဲထိုင်ရဆိုတာဒီဖြစ်ကုန်မှာပေါ့ကိုတော့လည်းဒီကောင်လေးကိုဒီလိုထိုင်ရတာကိုလည်းဒီကောင်လေးရပဲထိုင်ရတာနောက်လည်းဒီကောင်လေးရထိုင်မှာပဲဆိုတော့ပါအကောင်လေးဒီကောင်လေးယူဆတာပါအမှန်ကတော့ထိုင်ရခိုက်တာကခုနပြောခဲ့တဲ့ထိုင်ရတဲ့စိတ်အစစ်စစ်နာတရားနဲ့ထိုင်တဲ့ရုပ်အစစ်စစ်ရုပ်တရားပေါင်းစပ်ပြီးတော့ဖြစ်နေတာ အဲ့ဒါသဘာဝအစစ်တွေကိုသိဖို့ရအတွက်ဖြစ်ခိုက်ရှိမှသဘာဝမျိုးကိုဆိုတာဖြစ်ခိုက်ရှိပါတယ်။ထိုင်ထားတဲ့ကံမှာတစ်စီးပြီးကြည်ရှင်းတည်ရှိပါလို့ထိုင်တယ်ထိုင်တယ်ဆိုတာပေါ့။ကိုယ်ကကြားတဲ့ဟာလေးတွေသိခွဲတယ်လို့ပေါ့လေဒါကနာပဲဒါကအသံပဲဒါကရှားတိတာရှားတိတာရှားခါကြတာပဲဆိုတာတစ်ခုချင်းခွဲပြီးတော့စိတ်ကူးနေလို့ဖို့တော့မဟုတ်ပါဘူး။တပေါင်းနဲ့ရှားတယ်လို့မှတ်တယ်လို့ပြောရတယ်ပဲ။ ထိုင်တယ်ထိုင်တယ်ထိုင်တယ်ဆိုတာပေါ့အဲ့ဒီလိုရှုဟရဟာထိုင်တဲ့အမူအရာပေါ်မှာစိတ်ကအားဆိုင်ပြီးတော့ဟောလေချင်းချင်းပြီးတော့ဟောလေအဲ့ဒါလိုအမြဲတည်းရှုမှနေရတာပါပဲကွာရှုမှတော့အတိညာရှုဖြစ်သေးသေးတောင်တော့မှစိတ်ကိုဒီပေါ်မှာပဲအားဆိုင်ပြီးတော့ထိ ंछ ုပ်ထားတော့စိတ်ဟာဟိုပြေးဒီပြေးမပြေးတော့ဘူး ဒီပုံကပဲကြာနေတာပဲတမာရီလေးဖြစ်နေတာပဲဆက်လို့စဉ်းစားကြည့်ပေါ့ဒီပုံမှာစဉ်းစားကြည့်တဲ့စိတ်ကမှာကာမယူပေါ်လေလောဘလိုလိုက်ပြီးတော့ကာမယူနေတယ်လို့အထိုက်ကငြိနေတာပဲမကျေနပ်လို့ဒေါသလိုလိုက်ပြီးတော့ရှုရှက်လုပ်တာတွေဒေါသယူတဲ့ကျိုးဖြစ်တယ်အဲ့ဒါမှဖြစ်ခွင့်ရဘူးပဲဟွန်း နောက်ရှိဖို့ကများလို့နာနဲ့ရုပ်တစ်ခုကိုဥဒ္ဒံပြီးသွားပြီဆိုလို့ရှိရင်မှန်သိသွားပြီမှန်သိသွားပြီဆိုလို့ရှိရင်လားမောဟကြီးဆိုတာမောဟအလိုလိုက်ပြီးတော့ဖြစ်တာမတိဘူးအလိုလိုက်ပြီးတော့ဖြစ်တယ်မောဟကြီးဆိုတော့လည်းဖြစ်နေတော့တကယ်နာမဲ့ရုပ်ပဲဆိုတော့ခွဲကြည့်သွားပြီဆိုလို့ရှိရင်ဇီဝတအစွဲလည်းပဲကြီးပြီဆိုလို့ရှိရင်တော့ဒိဋ္ဌုမတ္တကသာဝတိရိုးတွေဆိုတော့ပြည့်ပြည့်သွားတော့တယ် ဒါအဲ့လိုဖြစ်ရှားတာပဲထိုင်တဲ့ကာလမှာထိုင်နေတဲ့စိတ်အစဉ်စဉ်ကိုကာယလို့သုံးပါတယ်။နတရားတွေစုပေါင်းလို့ရှိတာမဟုတ်လို့နာမကာယလို့လည်းဒီလိုလဲခေါ်နိုင်ပါတယ်။ထိုင်ချသွားတဲ့ခါမှာအောက်ကိုလေးလေးပြီးတော့တင်းလေးပြီးတော့ ယုတ်ဒီအတိတ်ဒီအတိတ်ဒီဖြစ်ဖြစ်သွားတာပေါ့လေဒါယုတ်ဒီကအစုသူလည်းပဲကာယလို့ခေါ်ပါတယ်။ကာယဆိုအတုပေါင်းခေါ်ပါတယ်။နန္တရားအစုပေါင်းယုတ်ဒီကအစုပေါင်းအဲဒါကိုကာယလို့ခေါ်ပါတယ်။သို့တော့အဲ့ဒီကာယကထင်ရှားတာလားမထင်ရှားတာလားဆိုတော့တထင်ရှားတော့တယ်။တတန်တော်ကာယောထင်ရှားတော့ ယုတ်တရားအစုနံတရားအစုနဲ့အဲ့ဒီပန္နထင်ရှားတာဆိုတာအတိတ်ကထင်ရှားတာမဟုတ်ဘူးနောက်အနာဂတ်မှာထင်ရှားမှာမဟုတ်ဘူးလက်ငင်းထင်ရှားနေတာလက်ငင်းထင်ရှားဆိုလက်ငင်းရှိနေတာကိုပြောတယ်ဒါမှမဟုတ်ဝိဇ္ဇာမာနောလို့ပြောတော့တာလေလက်ငင်းရှိနေတာရှိပေါ့လက်ငင်းရှိနေတာပဲတွေ့နေတာဆက်ဆက်ကြည့်တွေ့နေတာပဲ အဲ့ဒီလိုတွေ့ရတဲ့သဘောလည်းရင်းပြစ္ဆုတ်ပါဆက်ဆက်ပူပူလေးလေးကြီးပေါ်လေနာရှိတဲ့ရုပ်စုရှိနေအဲ့ဒါစက္ကာယလို့ခေါ်ပါတယ်ဆိုတော့အဲ့ဒီစက္ကာယလည်းပဲစာရသိရတာစိတ်ကူးသိရတာကဒါဟုတ်ချင်မှဟုတ်ပါဘူးဟုတ်တာရှိတယ်မဟုတ်တာလည်းရှိနေတာပဲဒီမှာအဲ့ဒါကအတ္တပစ္စခောဆိုဆိုထားတယ်အတ္တပစ္စခောကိုယ်တိုင်မျက်မှောက်ကြည့်ရတဲ့သဘော အဲ့ဒါတော့လွဲချော်မရှိတော့ဘူးဒီမှာဟုတ်ဒါကိုယ်ရင်ကိုယ်ရမျက်မှောက်ကြည့်ရတာသိစားရတာအဲ့ဒါမျိုးမှသက်ကရအစ်စ်ခေါ်ရတယ်အထင်မဟုတ်တော့ဘူးအမြင်ဖြစ်သွားတယ်မျက်မှောက်တွေ့နိုင်တဲ့သဘာဝတကယ်ရှိတဲ့သဘာဝအဲ့ဒါပါဠိလိုသက္ကာယခေါ်ပါတယ်ခုနစောစောကပြောခဲ့တဲ့အတိုင်းရေသက်ခဏမှလည်းသက္ကာယရှိတယ် ကြားခဲ့စသည်တွေဘာလဲတက္ကရာရှိထိုင်တဲ့ကာလမှာတက္ကရာရှိတယ်။မျက်မှောက်တွေ့အဖြစ်တကယ်ရှိအဟုတ်ရှိနေတဲ့နာနဲ့ရုပ်တရားတွေကိုသူတို့ဖြစ်စေလိုက်ပြီးတော့မရှိလို့ရှိရင်အမှန်မသိရတော့ဘူး။အတ္တပစ္စကမဟုတ်တော့ကိုယ်ရဲ့မဟုတ်တော့ဘူး။မဟုတ်တော့ဘူးဆိုလို့ရှိရင်ပါလေဇီဝအတ္တလေးကထိုင်တာပဲဆိုတော့ဖြစ်သွားတယ်။ငါကထိုင်တာပဲဆိုတော့ဖြစ်သွားတယ်။အဲ့ဒီအစွဲကို သက္ကရာဒိဋ္ဌိဆိုလို့ခေါ်ပါတယ်။မျက်မှောက်တွေအားဖြင့်တကယ်ရှိနေတဲ့ရုပ်တရားနံတရားအစုမှာထိုင်တဲ့ကာလမှာထိုင်ရတဲ့စိတ်အစဉ်စဉ်နံတရားအစုနဲ့ထေယုအစဉ်စဉ်ရုပ်တရားအစုမှာပေါ့လေ။မျက်မှောက်တွေ့နိုင်တဲ့နာနဲ့ရုပ်တရားအစုမှာဖြစ်ဆက်လိုက်ပြီးတော့မရှိတော့အကောင်ကြီးကထိုင်တယ်ဆိုတာပေါ့လေ။ဇီဝတာကြီးကထိုင်တယ်ဆိုတာပေါ့လေ။စိတ်အယူဆဖြစ်သွားတာ အဲ့ဒါစက္ကရာဒိဋ္ဌိလို့ခေါ်တယ်ဒီတော့ခုနသုသဝိကပြောခဲ့တဲ့အတိုင်းခန္ဓာအတိုက်တာအပွင့်တာခေါ်တယ်တကယ်တတ်တော်ကအစ်နာစုရုပ်စုတွေကိုသူတို့ဖြစ်ဆက်လိုက်ပြီးတော့အားသာကြီးတော့ဘုလိုသိစာနည်းနဲ့မရှိဘူးဆိုလို့ရှိရင်တော့သမာဓိကမရတော့တကယ်အမှန်ကိုလည်းပဲအတ္တပစ္စယအနေနဲ့မသိဘူး မောဟဝင်သွားပြီပေါ့သူဝေမှုံမမပြတ်သားတဲ့သဘောဝင်သွားပြီပေါ့အဲ့ဒါမှာသူဝေတဲ့ဆိုတဲ့ကောကယုံမှားဖြစ်ဖို့ပဲထုတ်ဆက်ချက်လေမိစ္ဆာတိတိမိစ္ဆာတဒနာဆိုတာပေါ့လေအဲအမှားအမြင်ပေါ့ဆုံးဖြတ်ချက်ဆိုတာအတ္တရှိအတ္တလေးအလုပ်ရဆုံးဖြတ်ချက်ချတာဒီအတိမှားပြီဆိုလို့ရှိရင်ယုံမှားဖြစ်တော့ သုံးရက်ချက်ချလိုက်လို့ရှိရင်အဲ့ဒီအတ္တရှိရဆိုအစွဲအဲ့ဒီရတယ်သက္ကတိတိကလာတာပဲသူကဟုတ်ဆောက်တဲ့နဘာတတိတိတို့ဟာဒီသက္ကတိတိကအရှုပ်ချတယ်သူရှိနေရင်အခြားဒိဋ္ဌိတွေလည်းပဲသူရှိတော့တာပဲဒီမိစ္ဆာဒိဋ္ဌိယူဆပုံမျိုးပေါ့လေအယူဆအများကြီးရှိတယ်ကျော်လည်းအကြည့်အတာလေးရှိတယ် မြဲနေတယ်တချို့ကလည်းအတ္တလေးကမရှိဘူးတချို့အတ္တလေးကလည်းမရှိရှိစသည်ပေါ်လေယူဆတယ်ရိုးရှိကုန်လာတော့ဒီတော့ဒိဋ္ဌုမတ္တကအယူဆမြဲမောမှုကြောင့်ယူနှံ့ရယူနှံ့ရတာတရားဒိဋ္ဌိကဆိုပြီးတော့မြစ်ဆက်လို့တော့ပဲဒီဒိဋ္ဌုမတ္တကအယူဆမြဲမောမှုကြောင့်ယူနှံ့မှုပြုတ်ဖို့ဆိုတာကတော့ ကိုယ်တိုင်တည်းထားရင်းနဲ့ရှုမှလို့တကယ်ရှိအဟုတ်ရှိနေတဲ့အတ္တပြည့်စက်ကတွေ့နိုင်ရှိနိုင်တဲ့မယုတ်တရားတွေသူတို့ဖြစ်စေလဲပြီးတော့ရှုရပါတယ်ရှုလို့ရှိရင်တကယ်ရှိပါတယ်ထိုင်ရကာလမှာထိုင်ရတဲ့အဲထိုင်ရတာကနန္တရားထိုင်တာကယုတ်တရားဟုတ်သာပေါ်နေတာကနာနဲ့ယုတ်တရားပဲ အသက်ကောင်မဟုတ်ဘူးငါကောင်ဘူးအသက်ကောင်မဟုတ်ဘူးပေါ်တော့နာနဲ့ရုပ်တရားပဲအဲ့ဒီနာနဲ့ရုပ်တရားကိုအတ္တပစ္စကကိုယ်တိုင်သိရင်လို့ရှိရင်ဝိသမနာဆိုတဲ့အတိုင်းပေါ့လေရှိနေတော့အခါလေးပေါ့လေဘုလိုအားဆိုင်ပြီးတော့ထိုင်နေထိုင်နေလို့ရှိရပါတယ်ရှိရင်နာတရားစုပေါ်ရောက်သွားရင်နာကိုသိမယ်နာသိလိုက်တာလည်းရုပ်ကိုလည်းသိရရောက်တာပဲတခါတခါလည်းတောင်းတလှုပ်ရှား ပြီးပြီးတော့လေးပြီးတော့ကြာသွားတဲ့ပုံမှာစိတ်ကရောက်သွားလို့ရှိရင်ပြရားသိမယ်။ပြရားသိလို့ရှိရင်တော့ပြရားသိရရောက်တာပါပဲ။တကယ်နဲ့ထဲတော့ရုပ်ကောနာရောသဘောလည်းသိနေပါဘူး။စိတ်နဲ့ကြည့်ဖို့လေတော့လောင်းကြီးလေးကြာပါပဲ။အဲရှိမှပုံကိုပြောပြပါမယ်။ဒီအချိန်ရှိတော့ဖြစ်တော့ဒါလည်းပဲဒီမှာကြောက်ရအောင်စို့။အဲတော့ဒိဋ္ဌုံကလည်းရှိဖို့ရတော့တိခါဒိဋ္ဌိကဒီချခံလဲဆိုတာပေါ့လေ။အဲဒီအယူဆလွဲမှာပြီးတော့ အမျိုးမျိုးအယူထတာဟုတ်လို့လောက်ရှင်လို့ရှိရင်တော့ယုံနာတရားတွေသူတို့ရှိတယ်တော့ယူလို့ရှိလို့ရှိရင်တော့ယုံနာကွဲသွားရင်အဲဒီအယူဆောက်ပါလားလုံးဝပြောက်ဖို့ဆိုတာကတော့သတ္တဗံရှင်မဒိဋ္ဌိမတွေကပြောက်ပါလားသာသုသာ